တုတ်တန်ချံခန်းကြီး29အငယ်1မှ14အထက်ထက်ဆုံးမခြင်းကိုခံတော်လဲမိမိလေပင်ကို ခိုင်မာစေသောသူသည် ကိုးကွယ်ရာမရရုတ်တရက်ပျက်စီးလိမ့်မည်ဖြောက်မတ်သောသူတို့သည် အခွင့်ရသောအခါပြည်သူပြည်သားတို့သည်ဝမ်းမြောက်တတ်ကြ၏မတရားသောသူတို့သည်အုပ်ဆိုးသောအခါမူကားပြည်သူပြည်သားတို့သည်ဝမ်းနည်းတတ်ကြ၏ပညာတရားကိုနှစ်သက်သောသူသည်မိမိအဖကိုဝမ်းမြောက်စေ၏ ပြည်တစားတို့နှင့်ပေါင်းဖော်သောသူမူကားဥစ္စာ ပြုံးတီးတတ်၏။တရားသဖြင့်စီရင်သောရှင်မြင်းသည် တိုင်းပြည်ကိုတည်စေတတ်၏။တစိုးစားသောရှင်မြင်းမူကားတိုင်းပြည်ကိုမှောက်လန်တတ်၏။အိမ်နီးချင်းကို ချော့မော့သောသူသည်အိမ်နီးချင်းတွားရလမ်း၌ကွန်ရက်ကိုဖြန့်ထား၏။အာဓမလူပြစ်မှားရ၌ကြော်ခွင်းထောင်လျက်ရှိ၏။ဖြောင့်မတ်သောသူမူကား ရှင်လန်းစွာတည်ခြင်းဆိုတတ်၏ဖြောင့်မတ်သောသူသည်ဆင်းရဲသောအမှုကိုဆင်ခြင်တတ်၏မတရားသောသူမူကားထိုအမှုကိုပမာဏမပြုတတ်မထီမဲ့မြင်ပြုသောသူတို့သည်မြို့ကိုမိရှို့တတ်၏ပညာရှိသောသူတို့မူကားဒေါသအမျက်ကိုလွှတ်တတ်၏ပညာရှိသောသူသည်မိုက်သောသူနှင့်အမှုတွေ့လျင် စိတ်ဆိုးသည်ဖြစ်စေပြုံးရည်သည်ဖြစ်စေအားရစရာအကြောင်းမရှိ လူအသက်ကိုတတ်တတ်သောသူတို့သည် စုံလင်သောသူကို မုန်းတတ်ကြ၏ဖြောင့်မတ်သောသူတို့မူကားသူတစ်ပါးအသက်ကိုစောင့်မတတ်ကြ၏မိုက်သောသူသည် မိမိကြံစီသမျှကိုပေါ်ပြတတ်၏ပညာရှိသောသူမူကားအစင်မသိမီထိန်ဝှက်တတ်၏မင်းသည်မှုသာစကားကိုနားထောင်လျင်ကျွန်အပေါင်းတို့သည် လူဆိုးဖြစ်ကြလိမ့်မည်ဆင်းရဲသောသူနှင့်ညှင်းဆဲသောသူတို့သည် တွေ့ကြုံကြပြီဒါဝရဖျားသည်ထိုလူတို့အားအလင်းကို ပေးသနာတော်မူ၏ဆင်းရဲသားတို့ကိုတရားသဖြင့်စီရင်သော ရှင်ဘုရင်ဤအာနာတော်သည်အစဉ်အမြဲတည်တတ်၏အငယ်၅မှ29ကျိန်လုံးနှင့်ရိုက်ခြင်းနှုတ်နှင့်ဆုံးမခြင်းအပြင်ပညာတိုးပွားတတ်၏တတ်တိုင်းနေစေသော သူငယ်သည် အမိကိုအရှက်ခွဲတတ်၏မတရားသော သူတို့သည် များပြားသောအခါလွန်ကျူးခြင်းအပြစ်တိုးပွားတတ်၏တို့ရတွင် သူတို့ပျက်စီးခြင်းကို ဖြောင့်မတ်သောသူတို့သည်မြင်ရကြ၏သင်၏သားကိုဆုံးမလော့တို့ပြုလျင်သူသည်တင့်ကိုချမ်းသာပေးမည်ထိုမြမကစိတ်ရွှင်လန်းစရာအခွင့်ကိုပေးမည်ဗျာဒိတ်တော်မရှိလျင်လူတို့သည်အကျိုးနည်းဖြစ်ကြ၏တရားတော်ကိုစောင့်တော်သူမူကားမင်္ဂလာရှိ၏စကားအဖြင့်သာကျွန်ကိုဆုံးမ၍မနိုင်ရသူသည်နားလေတော်လဲနားမထောင်ဘဲနေလိမ့်မည်တတိမရှိဘဲစကားများသောသူရှိလျင် ထိုသူ၌မျောလင့်เสียအခွင့်ရှိသည်ထက်မိုက်သောသူ၌သာ၍မျောလင့်เสียအခွင့်ရှိ၏ကျွန်သည်ငယ်သောအရွယ်မှစ၍ပျော်ပန်းအောင်ကျွေးမွေးခြင်းကိုခံရလျင် နောက်ဆုံး၌သားအရာကိုရလိမ့်မည်စိတ်ဆိုးတတ်သောသူသည်ခိုက်ရန်မှုကိုနှိုးဆော်တတ်၏ပြင်းထန်သောသူသည်လည်းအလွန်အကျူးများတတ်၏မိမိမာနသည်မိမိကိုနှိမ့်ချလိမ့်မည်စိတ်နှိမ့်ချသောသူမူကားဂုံတရီကိုရလိမ့်မည် တခိုးကိုလက်ခံသောသူသည်မိမိအသက်ကို မုန်းတတ်၏ကျိန်ဆိုခြင်းကို ပြုတော်လဲအမှုကို မဖော်မပြတ်တတ်လူကိုကြောက်ရွံ့ခြင်းသဘောသည်ကြော့ခွင်းကိုထောင်တတ်၏ဒါရဖျားကိုခိုလုံသောသူမူကားလုံခြုံလိမ့်မည်မင်းပြုသောခြေဆုကိုများသောသူတို့သည်ကြိုးစား၍ရှာတတ်ကြ၏တို့ရတွင်ခတ်သိမ်းသောသူ၏အမှုကိုသာဝရဖျားစီရင်တော်မူ၏တရားသောသူသည် မတရားသောသူကို၎င်း မတရားသောသူသည်တရားသဖြင့်ကျင့်သောသူကို၎င်းစက်ဆုပ်ရွံရှာတတ်၏